ယောမဩရစာအခန်းကြီး9အငယ်1မှ6ပညာတရားကိုတည်သောညီကိုတို့ပညာတရားသည်လူကိုအသက်ထက်ဆုံးမြတ်တာပိုင်ဒီကိုမတိကြသလိုဥပမာကားလင်ရှိသောမိမသည်လင်မသေးမီတိုင်အောင်ပညာတရားအဖျင်လင်၌ချီနှောင်လျက်ရှိ၏ လင်သေးလင်မူကားလင်ဝတ်နှင့်လွတ်၏ထိုကြောင့်မိမိလင်မသေးမီအခြားသောသူ၏မယားဖြစ်လင်မြောက်မှထားသောမိမဟုခေါ်လိုက်၏လင်သေးလင်မူကားထိုတရားနှင့်လွတ်သည်ဖြစ်၍အခြားသောသူ၏မယားဖြစ်တော်လဲမြောက်မှထားသောမိမဟုခေါ်เสียအကြောင်းမရှိ ထိုနည်းတူငန်းကြီးကိုတို့သင်တို့သည် အခြားသောသူသည်ဟုသောတေခြင်းမှထမ်းမြောက်တော်မူသောသူ၏မယားဖြစ်၍ဘုရားသခင်အလိုရင်းကြီး တိုးပွားမည်အကြောင်းခရစ်တော်ဤကိုယ်ခန္ဓာအားဖြင့်သေ၍ပညာတရားနှင့်ကြွာကြ၏ငါတို့သည်ဇာတိပဂတိ၌ကျင်လည်သောအခါအပြစ်နှင့်ဆက်ဆိုင်သော စိတ်တို့သည်ပညာတရားအားဖြင့်ပေါက်၍တေခြင်းတရား၏အလိုညီတိုးပွားမည်အကြောင်းငါတို့ဤကိုယ်အင်္ဂါများ၌ပြုပြင်ကြ၏ယခုမူကားစံစာ၌ပါသောတရားဟောင်းကိုမမိဘဲဝိညာဉ်တော်တရားတစ်ကိုမှီ၍ အမှုဆောင်ရွက်ခြင်းအလိုငှာငါတို့သည်တည်သဖြင့်အုပ်ချုပ်သောပညာတရား၏လက်မှလွတ်ခြင်းသို့ရောက်ကြပြီအငယ်9မှ73တို့ဖြစ်၍အဘယ်သို့ပြောရမည်နည်းပညာတရား၌အပြစ်ရှိသလိုအပြစ်မရှိနိုင်ရာတို့ရတွင်ပညာတရားအဖြင့်သာအပြစ်သဘောကိုငါသိရ၏အဘယ်သို့နည်းဟုမူကားလောဘစိတ်မရှိစေနှင့်ဟု ပညာတရားမဆိုလျင်လောဘသဘောကိုငါမသိအပြစ်တရားသည်ပညာတရားအဖျင်အခွင့်ရ၍ငါ၌အမျိုးမျိုးသောလောဘတို့ကိုဖြစ်စေ၏ပညာတရားမရှိလျင်အပြစ်တရားသေ၏အထက်ကပညာတရားမရှိသဖြင့်ငါသည်အသက်ရှင်၏ပညာတရားပေါ်သောအခါအပြစ်တရားသည်ရှင်မြန်၏ငါလည်းသေ၏အသက်ရှင်ခြင်းနှင့်ဆိုင်သော ပညာတရားသည်တေခြင်းနှင့်ဆိုင်သည်ကိုငါတွေ့၏။အပြစ်တရားသည်ပညာတရားအဖျင်အခွင့်ရလျင်ငါကိုလှည့်ပြား၍ထိုတရားအဖျင်ငါကိုတတ်လေ၏။ထိုကြောင့်တရားတော်သည်တန်ရှင်းခြင်းရှိ၏။ပညာတရားလည်းတန်ရှင်းခြင်းဖြောင့်မတ်ခြင်းကောင်းမြတ်ခြင်းရှိ၏။တို့ဖြင့်လင်ကောင်းမြတ်သောအရာသည်ငါ၌တည်ခြင်းအကြောင်းဖြစ်သလောမဖြစ်နိုင်ရာအပြစ်တရားသည်မိမိသဘောကို ထင်ရှားစေခြင်းဟာ ကောင်းမြတ်သောအရာအဖျင်ငါ၌တေခြင်းကို ပြု၍တေခြင်းအကြောင်းဖြစ်၏ထိုတို့ဖြစ်သောကြောင့်အပြစ်တရားသည်ပညတ်တော်အဖျင်အလွန်အပြစ်နှင့် ပြည့်စုံခြင်းရှိသည်အငယ်14မှ25ထိုမှတပါပညတ်တရားသည်ဝိညာဉ်ပဂတိနှင့်ဆက်ဆိုင်သည်ကိုငါတို့သိကြ၏ငါမူကားဇာတိပဂတိရှိ၏အပြစ်တရားလက်၌ ကျေးကျွန်ဖြစ်၏အကြောင်းမူကားငါသည်ကိုကျင့်သောအကျင့်ကိုမနှစ်သက်ကျင့်ကျင်သောအကျင့်ကိုမကျင့်ယွန်ရှာသောအကျင့်ကိုကျင့်၏ထိုသောငါသည်မကျင့်ကျင်သောအကျင့်ကိုကျင့်လျင်ပညာတရားဖြောင့်သည်ဟုငါဝန်ခံ၏တို့ဖြစ်လျင် ထိုမကောင်းသောအကျင့်ကိုငါကိုယ်တိုင်ကျင့်သည်မဟုတ်ငါအแทး၌နေသောအပြစ်တရားသည်ကျင့်၏ငါအแทးမှာငါဇာတိပရိ၌ ကောင်းသောအရာစုံတစ်ခုမျှမတည်သည်ကိုငါသိ၏အကြောင်းမူကားငါသည်ကြင့်ကြံသောစိတ်ရှိတော်လဲကောင်းစွာကျင့်တတ်သောအခွင့်ကိုရှာ၍မတွေ့နိုင်ငါသည်ကြင့်ကြံသောအကျင့်ကောင်းကိုမကျင့်မကျင့်ကြံသောအကျင့်ဆိုးကိုကျင့်၏ထိုသောငါသည်မကျင့်ကြံသောအကျင့်ကိုကျင့်လျင်ငါကိုယ်တိုင်ကျင့်သည်မဟုတ်ငါအထဲ၌နေသောအပြစ်တရားသည်ကျင့်၏ထိုသော ။ကောင်းသောအကျင့်ကိုငါကျင့်သောအခါ၊မကောင်းသောအကျင့်ကိုကျင့်စေတတ်သောတရားကိုငါတွေ့၏။ငါသည်အတွင်းလူအားဖြင့်ဘုရားသခင်၏ပညတ်တရားတော်ကိုနှစ်သက်၏။သို့သော်လည်း၊ငါ့ကိုယ်အင်္ဂါများ၌ရှိသောတရားတပါးသည်စိတ်ဝိညာဉ်တရားကို ဆိုင်ပြိုင်တိုက်လှန်သဖြင့်၊ငါ့ကိုယ်အင်္ဂါများ၌ရှိသောအပြစ်တရားလက်သို့ငါ့ကိုဘမ်းသွားအပ်နှံသည်ကိုငါမြင်၏။ငါသည်ငြိုငြင်သောသူဖြစ်ပါသည်တကား ဤအသေးကောင်မှငါကိုအဘယ်သူကယ်လွတ်မည်နည်းငါတို့သခင်ယေရှုခရစ်အားဖြင့်ကယ်လွတ်တော်မူသောဘုရားသခင်၏ကျေးဇူးတော်ကြီးလှပေ၏ထို့သောစိတ်ဝိညာဉ်အားဖြင့်ဘုရားသခင်၏တရားတော်အလိုသို့၎င်းဇာတိပတိအားဖြင့်အပြစ်တရားအလိုသို့၎င်းငါလိုက်တတ်၏